သာသနာတော်တက်ကြတဲ့2556ခုနှစ်လူတော်ဟောဟာကောဇာတက်ကြတဲ့1384ခုနှစ်ဘုရုကိမန္တလွေလာရာတိပထမဝါဆိုလာပြီနေယနေ့ရှင်မေဝသာသနာရေးကတို့ဓမ္မတဝနာကုသိုလ်တို့လာရောက်ရှိပူကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့သာတကနိဗ္ဗာထကထာမှာလာတဲ့အယောဂရဇတ်တော်လေးကိုအခြေခံထားပြီးတော့ဘုန်းကြီးဟောကြားပြဖို့ပါမယ်အဓိကတော့တံဝေကဉာဏ်လေးတွေယူဖို့ပါ တရားအားထုတ်တယ်ဆိုတာတံဝေကဉာဏ်လေးပါမတရားတွေ့လွယ်တရားမြင်လွယ်တံဝေကဉာဏ်မပါတဲ့ပုဂ္ဂိုလ်ကတရားတွေ့နေတယ်တွေ့နေပြီမဲ့တရားလို့မထင်ဘူး။သာဝေကဉာဏ်လေးတွေပန်လာတဲ့ပုဂ္ဂိုလ်ကတော့ဖြင့်အမြဲတမ်းတရားတွေ့တယ်။အထူးအားဖြင့် ဒီမရဏနုဒတိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာတရားသဘောတွေနဲ့မြန်တွေ့တယ်။တရားသဘောတွေမြန်မြန်သိပဲဒါကြောင့်အထူးအဖြင့်တော့ဒီမရဏနုဒတိကမ္မထံတရားကိုဒီတိပ္ပံတရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းဝိပဿနာတရားတွေအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီမှာမြတ်စွာဘုရားကစတုရာရဲ့ခန္တရား၄ပါး တရားအမထုတ်ခင်မှာကြိုတင်ပြီးတော့ပွားများရမယ်တရားအဲ့ဒီကြိုတင်ပွားများရမယ်တရားထဲမှာမရဏနုတ္တိကမ္မထံတရားမပါဘူးလားအဲ့ဒီမရဏနုတ္တိကမ္မထံတရားလေးအနည်းတည်းနှလုံးသွင်းဖို့လိုပါအဲ့ဒီမရဏနုတ္တိကမ္မထံတရားလေးနှလုံးသွင်းလို့သိခြင်းတရားတွေကိုကိုကောင်းကောင်းသဘောပေါက်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာ တရားအားထုတ်တဲ့နေရာမှာဘသူတိုက်တွန်းမှုမှမပါဘဲသူ့ဟာသူကြိုးစားနေတယ်။ဘသူရဲ့အားပေးမှုမှမလိုအပ်ဘူး။ဘသူရဲ့တိုက်တွန်းမှုမှမလိုဘူး။သူ့အသိနဲ့သူ့ကိုယ်ပဲတရားသဘောတွေကိုသိအောင်တရားကြီးတွေ့အောင်အားထုတ်ဖြစ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့တံဝေကဉာဏ်လေးတွေပထမဖြစ်ဖို့မလိုအပ်ဘူးလား။တံဝေကဉာဏ်လေးတွေဖြစ်ဖို့ဒါကြောင့်မို့အဲ့ဒီလို့ သံဝေကရရှိနိုင်တဲ့ဘုန်းကြီးတို့မရဏနုဒ္ဒရီကမ္မဋ္ဌာန်းတရားလေးတွေဒါလေးတွေကိုဘုန်းကြီးတို့အထူးမတရားအမထုတ်ခင်မှာရှင်းခြင်းဖို့ပွားများဖို့လိုအပ်ပါဒီယောဂရဇတ်တော်မှာဘုန်းကြီးတို့အလောင်းတော်ဟာသမရမင်းကြီးရဲ့သားတော်ဖြစ်ပါဗာရဏတိပြည့်ရှင်သမရမင်းကြီးရဲ့သားတော်ပါ ဒီသားတော်လေးဟာမွေးထွားလာတဲ့အချိန်ကစပြီးတော့ဒီသားတော်လေးဟာတန်လောင်အိမ်ထဲမှာထည့်ထားရဘယ်မှာထည့်ထားရလဲတန်လောင်အိမ်ကြီးထဲမှာထည့်ထားရဘာကြောင့်ထည့်ထားရလဲဆိုတော့သူ့ရဲ့မေတော်ဟာဒီလိုသားသမီးဖွာတိုင်းဖွာတိုင်းအတိတ်ဘဝကရန်သူဖြစ်တဲ့ဘလူးမာကလာလာပြီးလူရဲ့စားတောက်သွား အဲဒီလိုလူရဲ့စားတောက်သွားတော့မွေးဖွားတိုင်းမွေးဖွားတိုင်းသားတော်တွေစားခံရတဲ့အခါကျတော့မှပြမရမင်းကြီးကပညာရှိအမှန်များကို ခေါ်ပြီးတော့ဒီသားတော်လေးရဲ့အသက်ကိုဘယ်လိုကယ်ကြမလဲတိုင်းနေကြီးနိုင်တဲ့အခါကျတော့မှသူတို့အတွေ့အကြုံရပညာရှိများတွေဟာလည်းပဲသူတို့ဒီပညာနဲ့အကြံဉာဏ်ပေးကြတယ်။အဲဒီထဲမှာအမတ်ပညာရှိတဦးကနေပြီးတော့အရှင်မင်းကြီးတဲ့တန်လောင်အိမ်ကိုဘလူမြန်အင်မတန်၆ပါး ဒါကြောင့်တန်လောက်အိမ်ကြီးခံတီးပါတန်လောက်အိမ်ကြီးခံတီးပြီးတော့ဒီသားတော်လေးကိုအဲ့ဒီတန်လောက်အိမ်ထဲမှာမွေးဖွားပြီးတော့တန်လောက်အိမ်ထဲမှာပဲ16နှစ်သားအရွယ်ရောက်တဲ့အခါဘလူရန်ကိုသူကိုယ်တိုင်ကာကွယ်နိုင်တဲ့အခါကျမှတန်လောက်အိမ်ကနေပြီးတော့ထုတ်ပါဆိုတော့အဲ့ဒီမှာသားတော်လေးအဲ့ဒီမွေးဖွားတဲ့အချိန်ကစပြီးတန်လောက်အိမ်ထဲမှာ ကြီးပြင်းလာခဲ့ရအပြင်လောကကြီးသူဘာမှမသိရအောင် အပြင်မှာတိုင်းပြည်ကြီးကိုဘယ်လိုဆိုတာဘာမှမသိရဘူးနန်းတွဲမှာဘာဆိုတာဘာမှမသိရအဲ့ဒီတန်တော်အိမ်ကြီးထဲမှာကြီးပြင်းလာအဲ့ဒီမှာ16နှစ်သားအရွယ်ရောက်လာအရွယ်ရောက်လာတဲ့အခါကလည်းကြတော့မင်းကြီးဟာသူ့သားတော်လေးရဲ့တင့်တယ်ပြီးတော့တခါလေချုံမောလှပတင့်တယ်တာကိုတွေ့ရဒီတန်တော်အိမ်ကြီးထဲမှာပဲသူ့ကိုအတတ်ပညာတွေအကုန်သင်ကြားပေးတယ် အဲဒီမှာငါသားတော်လေး16နှစ်တန်ရွယ်ရောက်ပြီတန်းကြီးကိုလှည့်ပြီးတော့ငါသားတော်လေးရဲ့အစင်းအင်္ဂါကျက်တရေကိုလည်းငါသားတော်လေးတန်းကြီးကိုပြမယ်ငါရဲ့ချင်းနှန်းကိုလည်းပဲသားတော်လေးကိုဆွဲအပ်မယ်ဆိုပြီးတော့အဲဒီမှာသူ့ကိုတန်တော်အိမ်ထဲကနေပြီးတော့ထုတ်တာအဲဒီထုတ်ပြီးတော့ဒီလိုဒီအကြောင်းကိုမေးတာပြောတဲ့အခါကျတော့မှဟိုကမူကြီးမရသေနာပတိတွေကိုမေးတဲ့အခါ ရှင်မင်းသားလေးဟာဒီလိုအကြောင်းရှိပါတယ်။အရှင်မင်းသားလေးရဲ့ရှေ့ကနောင်တော့နောင်တော်များဟာဒီလိုဘလူရဲ့အန္တရာယ်ကြောင့်အတ္တများဆုံးရှုံးခဲ့ရပါတယ်။ဒါကြောင့်သင်သားတော်လေးကိုဒီလိုမွေးဖွားခဲ့ရပါတယ်။ဒီတန်လောက်အိမ်ထဲမှာပဲသားတော်လေးကိုကြီးပြင်းရမှာအခုအသင်သားတော်လေးရဲ့ခမဲ့တော်ကြီးကနေပြီးတော့အခုတန်လောက်အိမ်ကနေထုတ်ပြီးတိုင်းပြည်ကိုတခါလေလှည့်လည်ပြီးတော့ပြန်မယ်။ ထိနာစည်းစိမ်ကိုအခုဒီနေ့အတွက်လွတ်အပ်ပါလိမ့်မယ်ဆိုတဲ့အကြောင်းပြောတဲ့အခါကြတော့မှအဲ့ဒီမှာခမည်းတော်ထံရောက်တဲ့အခါကလည်းကြတော့သူဒီထိနာစည်းစိမ်ကိုမလိုချင်တဲ့အကြောင်းအရာကိုသူသရုပ်တင်လာဇေဝအဟမာတုကုသိမိတတ္တမာတိကုထနိရိယဝိယဝတိတဝါရှင်မင်းကြီးတဲ့အမိဝံတွင်မှာဆယ်လတိုင်တိုင် ကျွန်တော်နေခဲ့ရတယ်အမိဝမ်းထဲမှာဆင်လက်တိုင်တိုင်ပင်ပင်ပန်းပန်းဆင်ဆင်ရဲရဲကျင်းကျင်းကြက်ကြက်နဲ့နေခဲ့ရတယ်အမိရဲ့ဝမ်းကြတိုက်ထဲမှာတကယ့်ကိုမစင်ပင်ပုတ်ငရဲကြီးတဲ့နေရသလိုနေခဲ့ရတယ်အဲ့ဒီအမိဝမ်းကနေပြီးတော့ကျွန်ုပ်ကျွတ်လို့ပြန်တော့တဲ့မာတုကုတ်စီတော်နိခတ်တော်ယက်ခိနိဗေယိနတောလတ္တဝတ္တာနိ ဗန္ဒနာကာရီဝတ္တန်တော်အမိဝမ်းကနေပြီးတော့အခုကျွတ်လို့ပြီးတော့လာပြန်တော့ဘလူးရဲ့အန္တရာယ်ဘလူးမရဲ့အန္တရာယ်ကြောင့်ဘေးရန်ကြောင့်တစ်ဆက်ရှောင်းနှစ်ပါလုံးကျွန်တော်ဟာတန်လောင်အိမ်ကြီးတွေနေခဲ့ရတယ်။တန်ဝေကတွေဖြစ်တာနော်။ဘာဖြစ်တာလဲ။အင်းဒေရေထာထာဒီပုဂ္ဂိုလ်တွေတန်ဝေကရမယ့်ပုဂ္ဂိုလ်တွေမဟုတ်ပါဘူးတင်ပါတယ်။ဘလောက်ပဲကျင့်ကြက်ကျင့်ကြက်ဘလောက်ပဲ ဖိနှိပ်ဖိနှိပ်တံဝေကရမဲ့ပုံကိုယ်တွေမရှိဘူးအဲဒီမှာအခုဒီမှာကတော့ကြည့်တယ်သူ့ဟာသူသူအမိဝမ်းနဲ့နေခဲ့ရတာလည်းပဲသူချင်းချင်းကြက်ကြက်နဲ့မစင်ပင်ပုံငရဲတဲ့နေခဲ့ရတယ်လို့ပင်မဆင်းရဲခဲ့အခုအမိဝမ်းကြတဲ့ကကျွတ်လွတ်ပြန်တော့လည်းပဲဒီတန်တော်အိမ်ကြီးထဲမှာသူ16နှစ်လုံးလုံးအချုပ်နှောင်ခံထားရတယ်လို့နေခဲ့ရတယ် အဲဒါသံတော်အိမ်နဲ့နေခဲ့ရတဲ့အတွက်ကြောင့်မို့ဥဒ္ဒါရမိတိကြီးခေတော်ဝိယဟောသည်တကယ်ဥဒ္ဒါရငရေကြီးတဲ့နေရသလိုပဲသူအင်မတန်မှဆင်းရဲပါလေအခုဆိုရင်ဘလူးမရဲ့ဉာဏ်ကိုလည်းပဲသူကောက်ွယ်နိုင်တယ်အန္တရာယ်နဲ့လွတ်သွားပြီပေါ့အဲဒီလိုလွတ်မြောက်ရပြီမေလို့လည်းပဲတဲ့အဇာရောအမရောဏဟောမိရှင်မင်းကြီးတဲ့ကျွန်ုပ် မအိုမနာမသေးတာမဖြစ်နိုင်ဘူးလေကျွန်တော်ဟိုဝေနာပြီးပြီးပြီးကျွန်တော်ကြုံတွေ့ရမယ်လေဒါကြောင့်မေဇုနာမေတ္တနာတက်ကကေနာစီဇိနိတောကေနာစီဇိနိတောဘဝေဥက္ခန္တိတောမိယာဝမေပြာတိသရမရဏနိနာကေသန္တိဓဝတေဝပပိစိတဝဓမ္မံစရိတာမိ မဟာရဇာမြတ်တော်မင်းကြီးမြစုနာသေမင်းဤဖြစ်သည်ကိုဒီနာစီတဆုံးတယောက်တော်သူသည်ဇိနိတုံအောင်ရင်ခြင်းက၎င်းေတံလှစ်ပတ်ခြင်းက၎င်းနတ်တဲ့ကိုမတတ်နိုင်ပါရှင်မင်းကြီးတေမင်းကိုဘလို့မှလှစ်ပတ်လို့မရဘူးလေတေမင်းကိုညာလို့မရဘူးတဲ့ ဘုန်းကြီးတို့ကုသိမင်းကိုညာနေကြတာလေမအိုဘူးလို့ထင်အောင်မို့သဘင်နေကျူနေတာကိုဆိုးချလိုက်အနေနဲ့ဘသူ့ကိုညာနေတာသေမင်းကိုညာနေတာသေမင်းကိုညာနေတာမျက်စိကတခါနဲ့လုံးဝကြည့်လို့မကောင်းဘူးမျက်စိတွေက ပေကပ်ပေကပ်ဘာကြည့်လို့မှမမြင်အောင်မျက်ရည်တွေက ကြက်ဟိုငင်းစင်ခါတုန်းကတော့မျက်လုံးတွေကကြည်လင်ဝင်းလက်တောက်ပလို့အခုကျတော့မျက်လုံးတွေကရီဝေးလို့ပုတ် ကြည့်လိုက်ရင်မှုံပြာကြီးမှုံပြာကြီးတွေဖြစ်နေတာတခါနဲ့အကောင်လုံးအဲ့ဒီလိုဖြစ်နေတယ်တဖြည်းဖြည်းနဲ့ဒီမှာမျက်စိတွေကအဲ့ဟာကိုတခါနဲ့ဟောမျက်မှန်ကြီးတက်ရင်တဲ့သူ့အသက်ကြီးတွေထင်မှဆိုလိုတယ်မတက်ဘူးမျက်ကြည်လွာလေးကံမယ်တင်းနှင်းကိုညာဘသူ့ကိုညာနေတာတချို့ကအဲ့ဒီမျက်ကြည်လွာလေးတောင်အယောင်လေးနဲ့မှာလေကဲ ။ညာနေကြတာပင်မင်းကိုညာနေတာ။ညာလို့ရောရမလား။ကဲ။ပါဇက်ကသွားတွေကလည်းတစ်ချောင်းပြီးတစ်ချောင်းအောက်သွားတွေလည်းကျိုးအထက်သွားတွေလည်းကျိုး။တကယ်တမ်းစစ်ကြည့်လိုက်တော့တကွေလုံးကိုချွတ်ရတော့မယ်အခြေအနေ။အဲဒီဟာလေးပဲတခါနဲ့ကြည့်လို့ရှုလို့ကောင်းအောင်ဆိုပြီးတခါသွားတွေကိုယ်လိုက်တတ်ပြန်။အဲဒီလိုကိုအမျိုးစုံဟောမျက်နှာပေါ်ကအကြေတွေတွန့်နေပြန်တော့ တချို့ပုဂ္ဂိုလ်တန်နိုင်တဲ့ပုဂ္ဂိုလ်ဆိုရင်သွားပြီးတော့အဲဒီလိုပန်းအရေတွေကိုဖြတ်တောက်ဟိုဖြတ်ညကပ်ပေါ့ဗျာအဲဒီနေရာတွေကိုသွားပြီးတော့တခါလဲပြုပြင်နေကြဘု து ကိုညာနေတာသင်မင်းကိုညာနေတာသင်မင်းကိုညာနေတာကိုယ့်အကိုမိကံနဲ့ပေါင်တာနဲ့ဗာနဲ့ညာနဲ့ညာကြည့်တယ်ညာလို့မရမရတော့တခါလဲဖြတ်ကန့်ညအဲဒီမှာအကုန်လုံးပေါ်တာတွေချမ်း လိုဓာရီပိုဓာရီဖြတ်လိုဓာရီကန့်အဲဒီလိုနဲ့တခါနဲ့ကိုယ့်ရဲ့ပြုပြင်ပြီးတော့သိင်းင်းကိုညာနေတာသို့တော့ညာလို့ရပါမလားဟောဒီသရတရားကြီးကိုဘယ်သူမှညာလို့မရသရတရားကြီးကိုလှက်ပတ်လို့မရဘူးဒါကြောင့်မဟာရာဇမြတ်တော်မြင့်ကြီးမေဇုနာသေနင်းစစ်တီကိုခေနာစီကစုံတယောက်တော်သူသည်ဇိနိတုံအောင်ခြင်းက၎င်းဧတံထိုလက်ပတ် လက်ပတ်လိမ့်လေလက်ပတ်ခြင်းက၎င်းနတ်တဲ့အခေါ်မတတ်နိုင်နတ်တဲ့ကမတတ်နိုင်ပါဘဝေဘုံဟာ၃ပါး၌ဘုက္ကတိတော်ညီဝေတိအမိဖြစ်ပါပေ၏ရလာတဲ့ဘဝညီငွေတယ်တဲ့ဒီဘဝကြီးကိုမလိုချင်တော့ဘူးဒီအိုမင်းနာမည်တေမင်းအိုဘေးနာမည်တေတိကြီးကမလွတ်နိုင်တဲ့အတွက်ကြောင့်ဒီဘဝကြီးကို तू မလိုချင်တော့ဘူး မဟာရဇံမြတ်သောမိကြီးယာဝအကျဉ်းမြလာမေကျွန်တို့အားဗျာတိသရဏဗျာတိသရမရဏာနိဟူခြင်းနာခြင်းသိခြင်းဆိုတဲ့တရားတို့သည်နာဂေခန္တိမရောက်ကုန်သေးကျွန်ုပ်ထံမှာအခုအိုမင်းအိုမင်းတရားလေအိုဘေးတွေလည်းမလာသေးဘူးနာဘေးတွေလည်းမလာသေးဘူးသိဘေးတွေလည်းမလာသေးပါဘူးတဲ့ဒါဝဒေဝထုံမြလောက်တော့ ထိုမြတ်လောင်မရောက်သိမီချိန်ကာလအတွင်း၌ဗဗ္ဗေစိတ်တဝါယဟန်ပြု၍ဓမ္မံယဟန်တရားကိုသရိတာမိပြုပါတော်အံကျွန်ုပ်အဲ့ဒီအိုခြင်းတည်းဟုသောဘေးတွေနာခြင်းတည်းဟုသောဘေးတွေသိခြင်းတည်းဟုသောဘေးတွေမလာမီဘိုးဘေးကအနိုင်မယူမီနာဘေးကအနိုင်မယူမီသိဘေးကအနိုင်မယူမီ ရှင်တို့အမြင့်မြတ်ဆုံးဖြစ်တဲ့ဓမ္မစရိယာဆိုတဲ့ဒီအမြတ်တရားတွေယဟန်တရားတွေရှင်းကြံအားထုတ်ခွင့်ပြုပါတဲ့မေကျွန်ုပ်အားရေဇေနမင်းအဖြစ်ဖြင့်အလံအလိုမရှိပါမင်္ဂကိုဒေဝရှင်မင်းကြီးမင်္ဂကိုမန်ကျွန်ုပ်ကိုနုဇာနာမိခွင့်ပြုတော်မူပါကျွန်ုပ်ကိုယဟန်ပြုခွင့်ပေးပါကျွန်ုပ်ယဟန်တရားတွေ ကိုယ်ဘေးတွေမလားသေးခင်နာဘေးတွေမလားသေးခင်သိဘေးတွေမလားသေးခင်မှာကျွန်ုပ်တရားကဥအောင်ပါကဥအောင်လေဗျာတရားကဥအောင်တရားအထုတ်ခြင်းပါလေဘုန်းကြီးတို့ယောဂီများဒီစကားလေးကိုဘုန်းကြီးသဘောကျတာဒီနေ့ဒါလေးကိုပြောချင်တာဒါလေးပဲကိုယ်ဘေးတွေမလားသေးခင်မှာမိမိနာဘေးဒုက္ခတွေအိယာဘုံဘုံမလဲခင်မှာမျက်စိမုံနာထခါမကန့်ခင်မှာ သိရဘောဘုံဘုံမလဲခင်မှာဘုန်းကြီးတို့တရားရိပ်တာကိုရောက်လာပြီးတော့တရားတွေအထုတ်စီခြင်းပါလေတရားတွေပွားများစီခြင်းပါလေတရားတွေရှင်းကြံအထုတ်စီခြင်းပါလေအဲဒီတော့ဒီတေပူပင်နာပေတေမီတွေကလက်ဥမှုမရခင်တရားကမြန်မြန်ကြီးဥအောင်ကြိုးစားဖို့အထုတ်ဖို့လိုအပ်တယ်ဒါကြောင့်မို့ဟိုကမင်းကြီးကလည်းပဲခွင့်မပြုနိုင်ဘူး ခွင့်မပြုနိုင်တဲ့ဇာကလည်းကြတော့ဘုန်းကြီးတို့အလောင်းတော်မင်းသားကကျွန်တော်ဟာတဲ့ဒီတည်ခြင်းတရားတွေကိုပဲကျွန်တော်သိနေတယ်ဒုမပလန်နေဝဒုမပလန်နေဝပတ္တတိမာနဝတရာသဝုဒ္ဒသပရိဒဘေရာနာရီယောနာရမစ္စည်းဘောရိတာသစေတံမေမတိဟောတိသရာမိဓမ္မံ ကျွန်ုပ်ဘာကြောင့်ဒီလိုယဟန်ပြုကျင်တာလဲလို့ဆိုရင်ယဟန်တရားတွေအာထုကျင်တာလဲလို့ဆိုရင်ဒုမပလန်နေဝတစ်ပင်တစ်တိတို့သည်ဒုမပလန်နေတစ်ပင်တစ်တိတို့သည်ပတံတိဣဝကျွေကြကုန်တကဲ့သို့တစ်ပင်မှာရှိနေတဲ့တစ်တိလေးတွေအတိလေးတွေပြီးနေလိုက်ကြဒါပေမဲ့လို့ငင်းငယ်ရွယ်ရွယ်အခုမှပြီးခင်းလေးတွေရှိသေးတယ်အောက်ကိုတခါလေး ခွေးနေအောင်မနဲ့ကြတော့ကြွေကြနေတာတွေမတွေ့ရဘူးလားဟောအခုမှသိချင်းလေးရှိသေးတာပဲဆိုပြီးတော့မကြွေသေးဘူးလို့အောင်းမေ့လို့မရဘူးလေဘာမှမမှဲ့သေးတာမကျင်သေးတာကြွေမှမဟုတ်သေးဘူးလို့မတွက်နဲ့သိချင်းလေးဘဝနဲ့လည်းမကြွေနိုင်ဘူးလားအဲ့ဟာလေးတွေသူမြင်ရရင်တေရာသာငယ်သည်နည်းဖြစ်ကုန်တော့ဟုတ်တာသာကြည်သည်နည်းဖြစ်ကုန်တော့ နာရီယောမိ အမျိုးသမီးတို့ဒီ၎င်းနရစာအမျိုးသားတို့ဒီ၎င်းမေစုပောဤသာသာဥပတော်ကြီးနပုံပန်းထုတ်တို့ဒီ၎င်းတရိဒာဖေရာခန္ဓာကိုပျက်စီးခြင်းကြောင့်ပတန်တိသေခြင်းတိဟုသောမြေတို့ကြာကြာရကုန်၏အဲ့ဒီတစ်သီးလေးတွေတစ်ပွင့်လေးတွေပန်းပွင့်လေးတွေဟာတခါအရွယ်မရောက်ခင်မရင်ငယ်မမဲ့ခင် မပွင့်ခင်မှာအဲ့ဒီမှာအဖြည်းဖြည်းနဲ့အလုံးကြွေကြနေသလိုလောကလူသားတွေမှာလည်းပဲအသက်အရွယ်ငယ်ရွယ်စဉ်ချိန်ကကာလလေးမှာမိခင်ရဲ့ဝမ်းကြတိတ်ထဲကနေပြီးတော့အပြင်းမတောင်မရောက်သေးဘူးအဲ့ဒီမှာအသက်ဆုံးရှုံးရတဲ့ကလေးတငယ်တွေမရှိဘူးလားမိခင်ရဲ့ဝမ်းကြတဲ့ကနေပြီးကျွတ်လို့လို့နာရီပိုင်းစက္ကန့်ပိုင်းမိနစ်ပိုင်းချိန်လေးအတွင်းမှာနာရီပိုင်းအတွင်းမှာသိဆုံးတဲ့ကလေးငယ်လေးတွေ မရှိဘူးလားအရင်လေးတွေထိုင်တတ်တဲ့အရွယ်ထတတ်တဲ့အရွယ်ပြေးနိုင်တဲ့အရွယ်ဆော့ကစားနိုင်တဲ့အရွယ်ကြောက်တဲ့နေတဲ့အရွယ်အဲဒီလိုငယ်ရွယ်စဉ်ချိန်ကကာလလေးမှလေးပဲသိမသိနိုင်ဘူးလားဗျာဘုဒ္ဓအစာကြီးသည်လေးဖြစ်ကုန်သောဗေဒဗေဒကြီးသည်လေးဖြစ်ကုန်သောနာရီယောသအမျိုးသမီးတို့သည်၎င်းနရသမျိုးသားတို့သည်၎င်းတိရဗေဒခန္ဓာကိုပြည့်စည်ခြင်းကြောင့်ပဒံသည် ခန္ဓာကိုယ်ပြည့်ခြင်းကြောင့်ပတံတိသိခြင်းတိဟူသောမြင်နိုင်ကြရကြကုန်၏အဲ့ဒီလိုလူတွေဟာအသက်ရွယ်ငယ်တဲ့ပုဂ္ဂိုလ်ကြီးကြီးတဲ့ပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးတစ်ဖြည်းဖြည်းကျွေးကြပြည့်စင်းသိဆုံးရတာတွေတွေ့တဲ့အတွက်ကြောင့်မို့ကျွန်တော်ဟောဒီမှာယဟန်တရားယဟန်ပြုပြီးတော့ယဟန်တရားတွေကိုမြန်မြန်ကြီးအားထုတ်ခြင်းပါလေရှိလေ တဖြည်းဖြည်းနဲ့သေသွားတာလေကိုဘုန်းကြီးတို့ယောဂီများရောကိုရက်ွက်အတွင်းမှာကိုမိတ်ဆွေတွေကိုနဲ့အတူနေပဲဒီကိုမိသားစုတွေအဲဒီလိုကိုတဲ့နေတဲ့ပုဂ္ဂိုလ်တွေကိုတဲ့ကြီးတဲ့ပုဂ္ဂိုလ်တွေကွယ်လွန်သွားကြတာလေမရှိဘူးလားညာဟင်းကိုတဲ့နေတဲ့ပုဂ္ဂိုလ်တွေလည်းကွယ်လွန်နေတာပဲကိုတဲ့ကြီးတဲ့ပုဂ္ဂိုလ်တွေလည်းကွယ်လွန်ကြတာဒီကိုအောက်ကတခါတဲ့ငငယ်လေးတွေကိုနဲ့တန်းသူရွယ်သူတွေရောမသေးကြဘူးလားကဲအကုန်လုံးသိနေကြတာ အဲ့ဒီဟာလေးတွေမိမိတို့ကိုမတွေ့ရဘူးလားတွေ့နေလို့ရောမိမိတို့မှာတန်ဝေကဉာဏ်နေရောဘယ်နဲ့လဲဘယ်နှကြိမ်နဲ့ဖြစ်ကြလဲတစ်ချိန်မှမဖြစ်တစ်ချိန်မှသူဩသူတော့သွားရှာပြီငါနဲ့သွားပေါ်လာပြီငါကြောင်းနဲ့ကြောင်းတက်ဖို့ကြောင်းတက်ဖြစ်ယုံတက်ဖို့ယုံတက်ဖြစ်သူနဲ့အတူတကွယုံမှာအတူတကွအလုပ်တွေလုပ်ခဲ့တာနှစ်ပေါင်းဘလောက်ဩသူတော့သွားငါလည်းသွားဖို့နီးလာ ငါအတွက်ငါလုံးပါလို့အဲဒီလိုတံဝေကညာမီးဒီဖြစ်ဖို့မလိုဘူးလားဗျာဆိုလိုက်ပါတို့အရွယ်တွေနေတိုင်းသေးအသေးမစဲပါတို့အရွယ်တွေနေတိုင်းသေးအသေးမစဲပါ တို့အောင်နေတွင်နေတိုင်းသေအသေးမစဲပါတို့ထက်ကြီး၍ နေတိုင်းသေးအသေးမစဲပါဒီတော့နေတိုင်းနေတိုင်းဘုန်းကြီးတို့ဒီမှာသိစင်းကိုသွားပြီးတော့ကြည့်လိုက်စားကိုနဲ့တန်းတူရေသူတွေရော နေ့စဉ်မသိဘူးလားကဲကိုယ့်ရဲ့ငယ်တဲ့အရွယ်ဆုံးကလေးတွေရောနေ့တိုင်းမသိဘူးလားကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေရောနေ့တိုင်းမသိဘူးလားကဲဒီတော့သူတို့လိုပဲကိုယ်လည်းပါဖြစ်ရမှာဆိုလိုက်ဧကံမလွဲငါလည်းပဲသေပွဲဝင်ရမှာဧကံမလွဲ ငါလည်းပဲသေပွဲဝင်ရမှာဒီတော့ဘုန်းကြီးတို့ယောဂီများသေပွဲဝင်မှုသိကြသလားမသိကြဘူးလားသိကြတယ် အချိန်လေးပဲကိုယ့်ဟာကိုသိဖို့ပဲလိုတယ်အဲတော့တေဘောဝင်ရမှာဆိုတော့ဩငါအခုမှအတက်ကဘယ်လောက်ရှိသေးလဲငါအတက်ကအခုဘယ်လောက်ရှိသေးတာမလေးစားလို့ကောင်းတောက်လို့ကောင်းအိတ်လို့ကောင်းပြောလို့ကောင်းပန်းလို့ကောင်းငါမှအားရည်လေးရှိသေးတယ်မသိနိုင်သေးပါဘူးလို့ကိုကိုကိုမထင်ဘူးလားကဲကိုကိုကိုသိချင်နေတော့အဲ့တော့အဲ့ဒီလိုကိုကိုကိုမသိနိုင်သေးဘူးလို့ထင်လေဟောဒီတရားအထုတ်ဖို့နောက်ဆုံးနေပဲမိနေပဲ သိခြင်းတရားကိုကိုကတကယ်ကိုသဘောပေါက်နေပြီဆိုမှတရားကိုအားထုတ်ဖို့ဘယ်လို့မှနောက်မဆုံးနိုင်ဘူးအားထုတ်မိပြီဆိုရင်လည်းပဲကြိုးစားဒီတိုင်းနေလေဘာဖြစ်မှာလဲသိမှာအဲ့တော့တရားအားထုတ်ရင်သိတာကငါအတွက်မြတ်တယ်ငါတရားကိုကြိုးစားမယ်နောက်မဆုံးဘူးအဲ့ဒီလိုဒီမှာတရားတရားတွေရောအားလုံးထက်တန်လာတာ အဲ့တော့သိခြင်းတရားလေးကိုအမြဲတမ်းနှလုံးသွင်းပြီးတော့တံဝေကဉာဏ်နေယူဖို့မလိုဘူးလားကိုယ့်ရဲ့ရက်ွက်ခြင်းမှာဒါလေးတွေကြည့်တံဝေကယူပါကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ဆွေမျိုးတန်ဝိုင်းထဲမှာဒီလိုတည်ဆုံးသွားတာတွေတံဝေကယူပါအခုတံဝေကမယူဘူးဗျာဘသူတော့တည်သွားတယ်သူဘလောက်ကြံရတာအဲ့ဒါတွေသူသားသမီးတွေဒီလိုလုပ်ကြမလားခဲ့ပြီကိုယ်နဲ့မဆိုင်လည်းဘာဥဒ္ဒါတွေလျှောက်တွေးနေတာ သူသားသမီးတွေသူကသူပါဖြစ်ဖြစ်ပေါ့အဲ့ဒါသူများကြံရတဲ့ပစ္စည်းတွေသွားပြီးတော့တခါကိုကဒါတွေနဲ့တွေးပြီးတော့သူ့မှာတခါသူများအပူတွေကိုစီယူနေကိုဟာကိုပဲဩသူတော့တည်သွားပြီငါလည်းပဲဒီလိုတရားမှာမသိမိအချိန်လေးမှာဒီတရားတွေအားထုတ်နိုင်အောင်ဆိုပြီးတော့ငါကြိုးစားမှာဒီတည်ခြင်းတရားလေးကိုအငြင်းတန်းနှလုံးသွင်းနေဖို့မလိုအပ်ဘူးလား သိခြင်းတရားကိုဘုန်းကြီးတို့ယောဂီများအမြဲတမ်းကိုနှလုံးသွင်းနေဖို့လိုအပ်တယ်။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်လိုခံကံကတုန်းကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီသိခြင်းတရားနဲ့စပ်ပြီးတော့ဘုန်းကြီးတို့ပမာရအပမာရဝိဟာရီဆိုတဲ့ယဟန်ဝတ္ထုလေးတစ်ခုရှိပါအဲဒီမှာကာရမမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာဒီမရဏနုဒတိဆိုတဲ့ကမ္မထံတရားကိုနှလုံးသွင်းပြီးအားထုတ်နေကြတဲ့ယဟန်တော်၈ပါးရှိတယ် ဘယ်နှပါးရှိလဲဝရဏနုဒတိကမ္မထံကိုနှလုံးသွင်းနေတာဘာကိုနှလုံးသွင်းနေတာလဲမရဏနုဒတိကမ္မထံတရားတွေကိုနှလုံးသွင်းပြီးတော့ဒီသိခြင်းတရားတွေနှလုံးသွင်းနှလုံးသွင်းပြီးတဲ့အခါကျတော့ကိုဒီလိုတတိပဋ္ဌာမိခင်ဆိုတဲ့တရားတွေကိုမြန်မြန်ကြီးအားထုတ်မယ်ဆိုပြီးဒီလိုအားထုတ်ကြအဲ့တော့ဒီဉာဏ်တော်ရှိပါ ဒီမရဏနုဒတိကမ္မထတရားတွေကိုနှလုံးသွင်းနေတော့အဲ့ဒီ၈ပါးကိုမြတ်စွာဘုရားကခေါ်တယ်ခေါ်ပြီးတော့အဲ့မှာမိတွေချက်သားတို့တဲ့သင်တို့မရဏနုဒတိကမ္မထတရားကိုဘယ်လိုနှလုံးသွင်းကြသလဲမြတ်စွာဘုရားမိတယ်အဲ့မှာမိတဲ့အခါကျတော့ပထမယဟန်ကလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ဟာရတ္တိဒီဝင်စာ တပည့်တော်တနေ့နဲ့တညပတ်လုံးဒီငါသိဒီတနေ့နဲ့တညပတ်လုံးဒီတွင်းလေးမှာငါသိနိုင်တယ်အဲ့ဒီတနေ့နဲ့တညအတွင်းလေးမှာပဲငါသိသွားနိုင်တယ်မသိမီငါတရားတွေအထုံမှာဒီလိုနှလုံးသွင်းပါလေသိခြင်းတရားကိုသူဟာအနိကပေါ့ ဒီခြင်းတရားကိုနှလုံးသွင်းတဲ့အခါမှာအဝေးထားပြီးနှလုံးသွင်းရမှလားအနီးကနှလုံးသွင်းရမှလားဒီခြင်းတရားကိုအနီးကနှလုံးသွင်းရတရားအားထုတ်မဲ့ပုဂ္ဂိုလ်ဟာအနီးဆုံးထားပြီးနှလုံးသွင်းရအခုဒီမှာပထမယဟန်ကသူတနေ့နဲ့တညခြေအတွင်းမှာနေပြီးတော့ငါသိနိုင်နေအဲရောမသိမိမှငါလုံးမှာကြိုးစားမှာဒီလိုနှလုံးသွင်းပါလေတဲ့ဒုတိယယဟန်ကြတော့ဒီဝတ္တငါဒီတနေ့အတွင်းလေးမှာ သိနိုင်တယ်သူညမပါနေ့အတွင်းလေးမှာတနေ့တာအတွင်းလေးမှာငါသိသွားနိုင်တယ်ငါအထုံးပါပဲဆိုပြီးတော့ဒီမရဏနုတ္တိသိခြင်းတရားကိုလည်းနှလုံးသွင်းနှလုံးသွင်းပြီးတရားရင်းအထုတ်နောက်တတိယယဟန်ကြတော့နေ့တဝက်ပြင်နေ့တဝက်ကလေးအတွင်းမှာငါနေ့တဝက်အတွင်းလေးမှာသိနိုင်တယ်ငါတရားတွေအထုံးမှာသူကတဖြည်းဖြည်းနီးလာတယ် နောက်တစ်ပါးကြတော့သတုဋ္ဌယဟန်တော်ကြတော့ပါတော့ဧကဘောဇနံဆွမ်းစားနေခြင်းမှာဘယ်အချိန်မှလဲငါဒီဆွမ်းစားနေခြင်းမှာတည်သွားနိုင်ရဲ့အဲဒီတော့မတည်ခြင်းမှာငါအာထုတ်တယ်အာထုတ်တိုက်တာငါဒီတရားအလုပ်တွေကိုအာထုတ်မှာအဲဒီလိုသူနှလုံးသွင်းပြီးအာထုတ်ပါလေတဲ့ဒီစားနေခြင်းမှာလေးပဲမတည်နိုင်ဘူးလား သိနိုင်တယ်နော်ဒီစားနေစဉ်မှာတချို့ပုဂ္ဂိုလ်ကိုယ့်ရဲ့ဒီမျက်စိအောက်မှာပဲတခါစားနေစဉ်မှာပဲလေဖြတ်သွားတာလားအုံလက်သွေးကြောပြတ်သွားတာလားတခါနဲ့အစာရင်းပဇတိကအန်ထွက်ပြီးတော့တခါနဲ့လဲသွားတာသတိလက်သွားတာလည်းအများကြီးဆေးရုံရောက်တော့အသက်ပါမရှိတော့ဒါစားနေစဉ်မှာမပေးသွားတာဒါမှမဟုတ်အစာရည်ကိုလည်းပဲသိချာတတိနဲ့ဆင်ခြင်ပြီးတော့စားဖို့မလိုအပ်ဘူးလား ဒါကြောင့်မြတ်စွာဘုရားကစားကိုစားတဲ့အခါမှာဒီတိုင်းအမှတ်တမဲ့စားရမှာလားအမှတ်နဲ့စားရမှာဆင်ကျင်ပြီးတော့အမှတ်နဲ့စားတဲ့ဆင်ကျင်ပြီးစားရနောက်တစ်ခါပြစ္စမယဟန်ကတော့သူဘယ်လိုနှလုံးသွင်းတယ်လဲဆိုတော့ဆွမ်းလေးငါလောက်စာစားနေခြင်းမှာသိနိုင်တယ်ဆွမ်းလေးလေးငါလောက်စားနေခြင်းမှာသိနိုင်တယ်ဒီချင်းတရားကိုတဖြည်းဖြည်းသူအနိကနှလုံးသွင်းရတယ် နောက်ပြီးတော့ဒီသတ္တမ6ပန်းမြောက်ဖြစ်တဲ့ယဟန်တော်ကတော့ဧကံအာလောပံဒီဆွမ်းလေးတလုတ်အတွင်းလေးမှာတည်နိုင်တယ်တည်နိုင်သလားမတည်နိုင်ဘူးလားတချို့ပုဂ္ဂိုလ်သမင်းလေးတလုတ်စားပြီးတော့စားရင်းနဲ့တခါလဲဘာဖြစ်သွားလဲမသိဘူးပြီးသွားလားဘာလို့သွားလားမသိအဲ့ဒီနေရာတွေမှာတချို့ပုဂ္ဂိုလ်ဟာတခါလဲတတိလက်လို့ဖြစ်သွားတာလေမရှိဘူးလား ရှိတယ်။ဒါကြောင့်ဓမင်းလေးတစ်လုံးအတွင်းလေးမှလည်းသိနိုင်လေသူဒီလိုသိခြင်းတရားကိုနှလုံးသွင်းဆင်းကြပါလေတဲ့။နောက်ပြီးတော့တတ္တမယဟန်တတ္တမယဟန်ကတော့အဲ့ဒီဆွမ်းတစ်လုံးသာလေးတည်းမဟုတ်ဘူး။ဆွမ်းတစ်လုံးရဲ့ထက်ဝက်ဆွမ်းတစ်လုံးရဲ့ထက်ဝက်အတွင်းလေးပေါ့။အဲ့ဒီအတွင်းနောက်လေးကို စားနေစင်မှလည်းသူသိသွားနိုင်တယ်ဒီလိုသိခြင်းတရားကိုအနိက အဲဒီလောက်နှလုံးသွင်းပြီးတော့သူတရားရထုတ်ပါလေနောက်ဆုံးအထမမြောက်ဖြစ်တဲ့ယဟန်ကတော့အရှင်ဘုရားဒီခြင်းတရားဆိုတာအလွန်လျင်မြန်နဲ့လျင်မြန်လာပါလေဘုရားဒီခြင်းတရားနှီးသလားမြန်သလားအင်မတန်ကိုမြန်လာပါလေဘုရားတဲ့ဒါကြောင့်တပည့်တော်ဟာအတ္တတာပတ္တတာဆိုတဲ့ထွက်လေဝင်လေစတဲ့အသက်တရှုတဆိုင်လေး ရှုစက်နေတဲ့အချိန်ခါကာလတခဏလေးအတွင်းမှာငါသိနိုင်ပါလားလို့ဒီလိုနှလုံးသွင်းပါလေတဲ့အဲဒီလိုနှလုံးသွင်းပြီးတော့မသေးသေးခင်မှာမိမိတရားတွေကိုများများကြီး အားထုတ်မှဖြစ်မယ်မသိခင်အချိန်လေးအတွင်းမှာငါအသေးကမဥခင်ငါတရားကဥအောင်အားထုတ်မှဖြစ်မယ်လို့ဒီလိုနှလုံးသွင်းပြီးတော့တတိတော်အားထုတ်ပါတယ်ဗျာလို့မြတ်စွာဘုရားကိုလျှောက်တယ် အဲတော့ဘုန်းကြီးတို့ယောဂီများအခုအဲလိုလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲဒီယဟန်တော်ကြီးရှေ့ပိုင်းကယဟန်တော်တွေကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသင်တို့ဟာတဲ့အမတန်မေ့လျော်တဲ့ပုဂ္ဂိုလ်တွေပဲသင်တို့အလွန်ကိုမေ့လျော်တဲ့ပုဂ္ဂိုလ်တွေပဲတဲ့တကယ်မမေ့မလျော်တဲ့ပုဂ္ဂိုလ်ကတော့ပြင်အခုငါဘုရားရဲ့သားတော်ဖြစ်တဲ့အခုဒီမှာ နောက်ဆုံးပိတ်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်အဲဒီနောက်ဆုံးပိတ်ယဟန်ကတော့ဖြင့်သိခြင်းတရားကို အဝေးမှထားသလားအနိကထားသလားအဲဒီမှာသိခြင်းတရားကို တခဲကိုအနိကလေးထားပြီးတော့အသက်တရှုတဆိုင်လေးအတွင်းမှာတပည့်တော်သိနိုင်တယ်ဗျာဆိုပြီးတော့အဲဒီတော့မသိခင်လေးအတွင်းမှာတပည့်တော်တရားကဥအောင်ဉာဏ်ဉာဏ်ကြီးအားထုတ်မယ်ဗျာဆိုပြီးတော့တပည့်တော်အားထုတ်နေပါလေလို့ဒီလိုလျှောက်တာလေ။ အဲ့ဒီတပါးကိုပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအပမဒာမမေ့လျော့တဲ့ပုဂ္ဂိုလ်လေဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအားထုတ်ပြီးဆိုရင်သိခြင်းတရားကိုဝေဝေထားပြီးတော့ဆင်ခြင်ပွားများရမှာလားအနိကပွားများရမှာလားကျေဆိုလိုက်သမှာတလုံးထမင်းစားချိန်တွင် မယွင်သိနိုင်သည်တလုံးခမင်းသာချိန်တွင်မယွင်သိနိုင်သည်တဲ့တရှူ တဆိုင်မူမှတ်ယူပေနိုင်သည်အသက်တရှုတဆိုင်မူမှတ်ယူပေနိုင်သည် လေသိခြင်းတရားကနှေးသလားမြန်သလားမြန်တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများမသိမိချိန်လေးတွင်းမှာတရားတွေကဥအောင်မြန်မြန်ကြီးအထုတ်ဖို့မလိုဘူးလားတရားအထုတ်ဖို့လေဘုန်းကြီးတို့ယောဂီများຫນွေလာရေမိုးလာရေဆောင်းလာရေမကျွေးနဲ့တချို့ကဩခုမိုးတွေကြာနေလို့ဆောင်းကြမှာလာအထုတ်မယ်ရွေးတာရွေးတာ အချိန်နေရွေးတာအဲ့ဒီအချိန်တွင်းကိုကိုမသိနိုင်ဘူးလားအဲ့ဒီလိုရွေးရွေးပြီးတော့တပည့်တော်လာအောင်မယ်ခင်ဗျာလို့လျှောက်သွားတဲ့ပုဂ္ဂိုလ်တွေတပည့်တော်တရင်ကြော့ဆရာတော်မွေးနေ့ကိုလာအောင်မယ်ခင်ဗျာလို့လျှောက်သွားတဲ့ပုဂ္ဂိုလ်တွေမတွေ့တော့မရှိတော့ဘူးသူ့မေးလိုက်အဲ့ဒီပုဂ္ဂိုလ်ရှိသေးလားမရှိတော့ဘူးဘာဖြစ်လို့လဲဘာဖြစ်လို့လဲမြန်သလားနှေးသလားအင်မတန်ကိုမြန်တာအင်မတန်ကိုမြန်တာ ဒါကြောင့်မို့အဲ့ဒီမှာအချိန်ကြီးမရွေးနဲ့လုံးမယ်ဆိုတဲ့အလုပ်ကိုမြန်မြန်ကြီးအထောတရားခွင်ဝင်မယ်ဆိုမြန်မြန်ကြီးဝင်ဝင်ပြီးရင်လည်းပဲကိုယ့်ဟာကိုယ်ကြည်ကျင်နတ်နတ်ဖြစ်အောင်အထောမကျင်နတ်မကျင်ရိတ်တာကမပြန်နဲ့ဆရာသမားကျင်နတ်ရမှာလားမိမိကိုယ်တိုင်ကျင်နတ်ရမှာလားမိမိကိုယ်တိုင်ကျင့်နှံ့လောက်အောင်ဆိုရင်တတိမြဲရမလားမမြဲရဘူးလား တတိမြဲပြီဆိုရင်ဘယ်နေရာမှာနေနေဒီပုဂ္ဂိုလ်ရှုမှတ်မှုနဲ့နေတတ်သလားမနေတတ်ဘူးလားကဲတခြားအဖို့လိုသေးလားတရားအဖို့နဲ့နေတတ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မြဲသွားပြီတတိအဲ့ဒီပုဂ္ဂိုလ်နေတတ်ပြီအဲ့ဒီလောက်ကိုကျင့်နှံ့တော့အောင်အားထုတ်ပြီးရင်ပြန်တော့ရတယ်ဒီလိုမှမဟုတ်သေးပဲနဲ့ဉာဏ်စဉ်လေးနာပြီးတော့ကိုယ့်ဟာကိုယ်ပြည့်စုံနေခြင်းပြီးပြန်ရင်တော့ပြီးတာပဲ ပြန်လဲသွားရောညာစင်လေးအကြောင်းပြန်ကြံရခဲ့ရောဘုန်းကြီးစီပြန်ရောက်လာရတာလေကုန်ကြားမယ်ဒါကြောင့်မို့ဆရာကျင့်နိုင်ရမှာလားကိုကိုကိုကိုယ်တိုင်ကျင့်နိုင်ရမှာမိမိကိုယ်တိုင်ကျင့်နိုင်အောင်အထုတ်ပါမိမိကိုယ်တိုင်ကျင့်နိုင်အောင်အထုတ်ပြီဆိုရင်ဒီတရားနဲ့ကင်းကွာနေလို့ရသေးလားအဲ့ဒီလောက်ကိုတရားပေါ်မှာမြဲသွားပြီဆိုတော့ယရနာသုံးပါးပေါ်မှာကြီးညိုမှုတွေကအာနေသွားသလားအာကောင်းလာသလား အင်္ဂတန်ကိုအားကောင်းလာတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရသော်ဘုရားကဣဇေဝကိစ္စံအာတ္တပံကောစီညာမရဏံသူဝေဒီနေ့သိမယ်မနေ့ကသိမယ်ဆိုတော့ဘယ်သူမှမသိဘူးကွာဘယ်သူမှမသိနိုင်ဘူးတဲ့အဲ့ဒါကြောင့်မို့ကိစ္စအာတ္တပံမင်းတို့ပြုွယ်ကိစ္စရယ်ဆောင်ရွက်เสียကိစ္စရယ်မြန်မြန်ဆောင်ရွက်ကြမြန်မြန်ပြုလုပ်ကြ ဆောင်ရွက်တရားဆိုတာကမိသားစုကိစ္စတွေလည်းမိသားစုကိစ္စလောကီကိစ္စကိုညံ့ညံ့ဆောင်ရွက်အချိန်လေးမဆိုင်နဲ့ရုံနေကြကြတော့ဩအချိန်လေးဆိုင်နေလို့ကိုကပြုံးဆိုလေဖြတ်သွားပါပြီစကားမပြောနိုင်ဘူးဆက်တက်လို့ကျင်တယ်အဲ့ဒီခါကြတော့မှဩအပေရမဖြောင်းတော့ဘူးကို့မှာအသိစိတ်ကရှိသေးတယ်ပါးစပ်ကပြောလို့မရဘူးလက်ကရေးပြလို့မရတော့အဲ့ဒီချိန်ကျတော့အသေးကကောင်းနိုင်သေးရဲ့လား လုံးဝကိုမကောင်းနိုင်တော့ဒီပစ္စည်းဥစ္စာဆွဲလန်းသွားတာဒီသာသမီတွေဆွဲလန်းသွားတာသွားပြီဒါကြောင့်မို့မိမိဆောင်ရွက်ရမယ့်ကိစ္စအဝဝညဉ့်ညဉ့်ကြီးဆောင်ရွက်ပါတဲ့လလောကီကိစ္စဘုန်းကြီးတို့တရားဘက်ကတိုက်တွန်းရရင်လေဒီတရားကိစ္စတွေကိုအချိန်မရွေးပါနဲ့ညဉ့်ညဉ့်ကြီးလာအားထုတ်ပါဘုန်းကြီးတို့ဒါတိုက်တွန်းရမယ်ဒါဘုန်းကြီးတို့ဘက်ကတာဝန်ဝတ္တရားဆရာသမားရဲ့ဝတ္တရားကလမ်းကြောင်းမှန်ပေါ်ကိုတင်ပေးရတယ် ဘယ်ပေါ်တင်ပေးရမလဲ။ရှောက်တာမရှောက်တာကတပည့်တောင်းအောင်မယ်။ဒါဘုန်းကြီးတို့ကလမ်းကြောင်းမှန်ဖို့တင်ပေးဖို့ဘုန်းကြီးတို့တောင်းအောင်မယ်။တတိပေးပေးဖို့ဘုန်းကြီးတို့ဘက်ကတောင်းအောင်မယ်။ရှောက်တာမရှောက်တာကိုယ့်ဘက်ကကိုယ့်အပိုင်း။ဒါကြောင့်မို့ကိုယ့်ရဲ့အချိန်မရွေးဒီလောက်လင်းလင်းမြန်မြန်ကြီးဖြစ်နေတဲ့သိခြင်းတရားကြီးကအင်မတန်လင်းရမြန်တာဖြစ်တဲ့အတွက်ကြောင့်မို့ကိုကကိုပြုလို့ရမယ်ပြုွယ်ကိစ္စတွေမိသားစုကိစ္စတွေကိုဆောင်ရွက်ပြန်ရှိတယ်ဆောင်ရွက်မြန်မြန် ဒီတရားလေးဆောင်ရွက်ပြီးပြီဆိုရင်ကိုယ့်အတွက်ကိုဆောင်ရွက်တော့မယ်ကိုယ့်အလုပ်ကိုလုပ်တော့မယ်ဆိုရင်လည်းအချိန်လေးရက်တွေလတွေရွေးမနေနဲ့ဉာဏ်ဉာဏ်ကြီးဆောင်ရွက်ဖို့မလိုအပ်ဘူးလားဗျာဒီဉာဏ်ဉာဏ်ကြီးဘုန်းကြီးတို့ယောဂီများတရားကွယ်မှာဝင်တော့ဉာဏ်ဉာဏ်ကြီးဝင်ပြီးတော့ဉာဏ်ဉာဏ်အားထုတ်ဘုန်းကြီးတို့ယောဂီများအဲဒါဒီဥပိ္ပနာဝေသိဝေဆိုတာကဘသူဘသူမှမကယ်နိုင်ဘူးနော်ကယ်နိုင်ရလားမိဘကြုံနေလို့သာသမီးက ငါမေတော့ငါအပေါ်မှာကျေးဇူးတွေများလိုက်တာအမေကိုစားအဖေကိုစားကိုပဲဝင်သေးလိုက်ပါမယ်ဒီတဲ့ပုဂ္ဂိုလ်ရှိရလားရှိပါဘူးဗျာမရှိပါဘူးဘုံမှာဘုန်းကြီးတွေ့ဘူးတာလေးကြားဘူးတာလေးရှိသေးတယ်တခါလဲအဲမလေးကျုပ်ဖယ်သေးခြင်းနဲ့ကျုပ်ဖယ်သေးခြင်းနဲ့ဆိုပြီးတော့အဲ့ဒါဟိုကသေတဲ့ပုဂ္ဂိုလ်ရဲ့အတွက်မြုပ်ဖို့ရာအတွက်မြေချင်းတူးနေတာဟိုကခုံးခုံချတယ် ခုံချတော့ဘေးကပုဂ္ဂိုလ်ရဆွဲမလုံးနဲ့ဆွဲဆွဲသွားတာဆွဲသွားတာသူတခါဆွဲသွားဟိုကကျူးနေတဲ့တော့ကြခုံချကျုပ်ရင်ပေကျုပ်ကိုသာဖိုးသားလိုက်ပါကျုပ်ကိုဖိုးသားလိုက်ပါဆိုတော့ကြာတော့ဘေးကပုဂ္ဂိုလ်ကကူးလေးလုံးတဲ့ပုဂ္ဂိုလ်ကကဲဘောရရောက်ပါဆိုတွန်းချရတယ်ကျင်းနေလေတွန်းချရောကစားရထပြီးထွက်ပြေးပါတကယ်အတရတော့သူပဲရင်တင်နေသူလိုက်မယ်ဆိုပြီးတော့ခုံးကုံချနေလို့သူ့ဆွဲတင်းနေရဟိုအလောက်ကမပြီးဘူး အဲ့ဒါနဲ့တခါခုလေးဖြစ်တဲ့ပုဂ္ဂိုလ်ကဒီလောက်တောင်ရှိလာပြီတွန်းချရတော့တောင်းရမှာဆိုတော့အဲ့ဒီမှာအတင်းတခါနဲ့ကျင်းနေရတယ်အတင်းကျုံထွက်တယ်ဆိုတာ။ဒါကြောင့်မို့မိဘများသိပြီးပူပင်းနာပြီးသိပြီးကြုံလို့လည်းသာသမီကမကင်နိုင်ဘူး။သာသမီလေးတွေကနေရွယ်သေးတယ်ငါကတော့အသက်ရွယ်ကြီးပြီငါသူ့ကိုယ်စားပြင်နေဒီလိုလည်းမရဘူး။အဲ့တော့သိပြီးပူပင်းနာပြီးသိပြီးကြုံရင်ဘသူဘသူမှကယ်လို့ရရလားညာ။ မရနိုင်ဘူးဘသူဘသူမှကိုမကင်နိုင်တာဘုန်းကြီးတို့ယောဂီများဥပိနာဘူးသေပေးတယ်ဘသူဘသူမှမကင်နိုင်တကယ်လို့ဘုန်းကြီးတို့ယောဂီများရေပေးကြုံမယ်ကဲဘုန်းကြီးတို့ယောဂီများမြန်မာနိုင်ငံကြီးမှာရေပေးတွေမကြုံခဲ့ဘူးလားကဲရေပေးကြုံခဲ့တာကင်နိုင်တဲ့ပုံကိုယ်လေးတွေကိုကယ်လိုက်ရလို့ဟောတချို့အသက်ရှင်တာတွေဘာတွေမရှိဘူးလားကဲတည်တဲ့ပုံကိုယ်လေးတည်သွားတာပဲကယ်နိုင်တဲ့ပုံကိုယ်လေးကယ်လိုက်ရလို့ရှင်လာတာပဲရှိသေးတာလား မိပဲကြုံတယ်ဘယ်နေရာမိလောင်နေပါတယ်ဆိုရင်တခါလဲဝင်ပြီးကယ်တဲ့ပုဂ္ဂိုလ်ကကယ်လိုက်လို့ဟောတိတ်သေးကလွတ်လာတဲ့ပုဂ္ဂိုလ်တွေမရှိဘူးလားဘုန်းကြီးတို့ကိုဒီရန်ကုန်မြို့တော့မသိဘူးဘုန်းကြီးတို့မန္တလေးမြို့ဒါဘုန်းကြီးတို့ကိုယ်တိုင်ပေါ့မန္တလေးမြို့မှာဒီဘုန်းကြီးတို့ယဟန်တန်ဃာများပေါ့မန္တလေးမြို့သူမြို့သားတွေဟာဒီမန္တလေးတန်ဃာတွေကိုအမတန်ချစ်ကြတယ်အမတန်ကြည်ညိုကြတယ်တို့ ဒါဘုန်းကြီးတို့မန္တလေးဘုန်းကြီးဆိုရင်အများကဟာဘယ်လိုနေတာဘယ်လိုထိုင်တာမဟုတ်ဘူးမန္တလေးသူမန္တလေးသားကအင်မတန်ရှင်းတယ်အင်မတန်ကြီးညိုတယ်။ဘာကြောင့်လဲဆိုတော့ဒီယဟန်တန်ခါကဒီတရားဓမ္မတွေဘာဖြစ်တယ်ဆိုသူတို့ရှိရရောက်ပါတရားဓမ္မတွေရှိရသူကာပြီးသားဖြစ်သွားအဲ့ဒီလောက်သူတို့ကကုညီတယ်စိတ်လေးမှာအနုကျန်းစီးတယ်ဘာဖြစ်တယ်ညာဖြစ်တယ်ဘသူလက်ထဲရောက်တယ်ဆိုဘုန်းကြီးတွေလက်ထဲမှာမိထားတာအဲ့လိုဘုန်းကြီးတွေကတွားရင်လာရင်ကနေပြီးတော့ဟာဘယ်နေရာဘယ်အိမ်ဘာဖြစ်တယ်ဆိုတခါရင် သင်္ကန်းခပ်ပတ်ပြီးအတင်းဝင်တက်ပြီးလုံးတာအဲဒီလိုလုံးပြီးတော့ဖမ်းလာအဲဒီလိုဘုန်းကြီးမျိုးတွေနီးလောင်နေဆိုရင်လည်းပဲတခါလေဘုန်းကြီးတို့ဆိုရင်စာဝါတွေလိုက်ကြပါလေဘုန်းကြီးတို့စာဝါလိုက်တယ်ဆိုရင်အင်တန်စာချကောင်းတဲ့ဆရာတော်ဆိုရင်တန်ခါစာလိုက်တန်ခါကြီးကရာချီထောင်ချီရှိတာပါနေရာလေးရဖို့အတွက်ဘုန်းကြီးတို့နေရာတနေရာလေးထိုင်းစရာနေရာလေးရဖို့အတွက်ဘုန်းကြီးတို့ရက်ပေါင်းများစွာ ကြိုပြီးတော့တခါလေနေရာသွားယူထားပါ အဲဒီမှာကဲလုံးကြီးချထားပါကိုကဲလုံးကိုမှတ်သားနဲ့ကိုချသွားပြီးတော့တခါကျောင်းဖို့ဆိုတာဗတိနဲ့မှမရနိုင်တော့ကျောင်းပြင်းသစ်ပင်တွေအောင်အဲ့လိုနေရာမျိုးကိုအဲ့ဒီမှာစာဝါလိုက်ရပါအဲ့လိုစာဝါတွေလိုက်ပြီးတော့ကိုကမင်းနဲ့လည်းချပေးပါအဲ့လိုချပေးတဲ့ကအဲ့မကိုကအပြင်မှာတွေလိုက်ရကြားနိုင်တော့တဲ့နေရာတွေကလိုက်ကြအဲ့ဒီမှာမိအုပ်ဩဆွဲတာကြားပြီဆိုရင်ဟောအပြင်မှာနေတဲ့ကိုတော်တွေကစောင်းလေးတွေပိတ်ပြီးတော့တခါလဲမိကိုဘယ်ကလာလဲဆိုတော့ကြည့်တယ် မိကိုဘယ်ကလာလဲဆိုတာကြည့်ပြီးတော့မိကိုလာတဲ့ဘက်ကိုဒီဥစဉ်နေတဲ့ကဆုံးခံရင်ကအာအဲ့ဒီဘက်မှာကိုဆုံးခံရင်ဒီဆုံးအမတွေရှိတယ်ဆိုတာသိလိုက်ရင်စာအုပ်လေးကိုဘေးပုတ်ကိုအပ်ပြီးတော့ဆင်ခြေဒီတောင်းလေးယူသွားလာမှာတကယ်တော့အဲ့ဒီဘက်မှာဆုံးမတွေရှိတယ်ချက်ချင်းသွားတာပဲအဲ့ဒီရောက်အောင်သွားတယ်သွားပြီးရင်ဟိုရောက်ပြီဆိုရင်အဲ့ဒီမှာအရေးကြီးတဲ့ဟာပြောအရေးကြီးတဲ့ဟာပြောဘာရှိလဲဆိုတာပြော ပြောပြီးတော့အဲ့ဒီမှာသင်္ကန်းရေဆွတ်ပြီးတော့သင်္ကန်းရမ်းပြီးတော့ဘုန်းကြီးတို့အဲ့ဒီမှာမင်းအောင်ပြန်နေတက်တာလေတက်ပြီးတော့အရေးကြီးဆုံးသူတို့မှားလိုက်တဲ့ပစ္စည်းကိုရောင်းအောင်အပြင်ပို့ပေးလိုက်တယ်အဲ့ဒီလောက်ကိုတက်ဆုံးဆံပြားသံဃာတော်တွေကလုပ်ပေးတယ်အဲ့ဒီပုံမှာကလေးကြံရည်တယ်ဆိုရင်လည်းကလေးကိုအတင်းရအောင်တက်ယူတယ်အဲ့လိုဘယ်သူမှလူတွေမတည့်ရဲမပြူရဲတဲ့နေရာမှာသံဃာတော်တွေတက်ယူတယ်ဘုန်းကြီးတို့ဒီမန်းလေးသံဃာအဲ့ဒီလောက်ထိအောင်လူရဲ့အကျိုးတွေကိုဆောင်ရွက်ပြီးလို့အဲ့ဒီမန်းလေးသူမန်းလေးသားကမန်းလေးဘုန်းကြီးကိုအင်မတန်ချစ်တယ် ကြည်လဲကြည်ညိုတယ်ရှင်လဲချစ်တယ်လေးလေးလေးစားအဲ့လိုပုံပုံတယ်အဲ့တော့ဆိုလိုရင်းကတော့ဒီနေရာမှာဗာလဲကြည်လေးမိလေးကျုံလာရင်တောင်စရိတ်တရေကဲနိုင်တယ်ခွန်ကြီးဆိုလိုတာဟုတ်တယ်မလားတကယ်လို့တန်းကြည်ကြီးပြက်သွားအောင်တခါမှတချို့တန်းကြည်ကြီးပြက်သွားပြီမယ်အသက်ရှင်ပြီးကျန်ရတဲ့ပုံကိုယ်လေးမရှိဘူးလားဒီအဲ့လိုကဲနိုင်သေးတယ်ဟုတ်လို့အိုဘေးတွေနာဘေးတွေသေဘေးတွေကြုံပြီဆိုရင်ကဲတရားကိုတရားကဲလို့ရရင်လား မရဘူးခွန်ကြီးတို့တနေ့ကုန်လာတာနဲ့တနေ့ဟာလူပြူလာတာလားပုံမင်းရဲ့ရောလာတာဟင်အဲ့ဒါကိုခင်ဗျားတို့ဘယ်လိုဟာနဲ့ကယ်မလဲကယ်လို့ရပါမလားဘာဘာမှကိုကိုကိုပြုပြင်နေလို့မရဘူးနော်ဘာနဲ့လိမ့်ချယ်ပြီးတော့ကိုကိုကိုကိုသင်ခြင်းတရားကိုအိုခြင်းတရားကိုညာလို့မရဘူးနော်နာခြင်းတရားကိုညာလို့မရဘူးသိခြင်းတရားကိုဘယ်လိုမှညာလို့မရဘူးဘုသူဘသူမှမကယ်နိုင်ဘူးတနေ့နေ့စဉ်နဲ့အမျှ စက္ကန့်တွေမိနစ်တွေနာရီတွေအချိန်တွေကုံတိုင်းကုံတိုင်းနုပြူလာတာလားအိုမင်းရဲ့ရောလာတာလားတံပိုးတွေတက်နေတာလားတံပိုးတွေကျသွားလားဟင်ကိုကိုကိုသိကြည့်လက်မထောင်မနေနဲ့တော့တရပြီးတရတံပိုးတွေကျနေတာတံပိုးတွေကျနေတာတံပိုးတွေရော့ရော့ကျနေတာအဲဒီမှာအဲဒီလိုအိုမင်းတွေနာမင်းတွေတီမင်းတွေကြုံပြီဆိုရင်မိဘကိုလည်းသာသမီးကမကယ်နိုင် သားသမီးကိုလည်းမိဘကမကယ်နိုင်ဘူးကယ်နိုင်ရလားဗျာအေးအဲ့ဒီတော့မကယ်နိုင်တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများစိုးတော့ကဟိုမင်းအလောင်းတော်မင်းသားလေးပြောတယ်လို့ဒီအိုဝင်းနာပြီးတေသေးတွေကျွန်ုပ်ထမရောက်သေးပါဘူးမရောက်ခင်ကျွန်ုပ်ယဟန်ပြုပြီးတော့ဒီတရားတွေအားထုတ်ခွင့်ပေးပါဟုတ်တယ်မို့လားအခုဘုန်းကြီးတို့ယောဂီများကိုလည်းဘုန်းကြီးဒါလေးပြောလိုက်ခြင်းလားမိမိတို့မှာအိုဘေးတွေမရောက်သေးဘူးနာဘေးတွေမရောက်သေးဘူး သေသေးတွေမရောက်သေးဘူးမရောက်ခင်လေးမှာဒီလုတ်လေးကိုမြန်မြန်ကြီးလုတ်ဖို့မလိုအပ်ဘူးလားဗျာဆိုလိုက်ရေသေးမိသေးပြီးပြက်သေးဆေရေးတရေကယ်နိုင်သည်ရေသေးမိသေးပြီးပြက်သေး ထေရေတရေကေနိုင်သည်သုဩနာတေယေတကယ်သေး ဘယ်သွေးဘယ်သာမကယ်ပြီကိုနာသေးရေးတကယ်ပြီဘယ်သွေးဘယ်သာမကယ်ပြီ စေ၍ဘေဤသုံးဘေးပြေး၍မလွတ်ကြည်ဘူနာတေယေဤသုံးဘေးပြေး၍မလွတ်ကြည် မရောက်ခင်တရားခွင်အမြန်ဝင်တင်ပြီဘေးမရောက်ခင်တရားခွင်အမြန်ဝင်တင်ပြီ တော့ဘုန်းကြီးတို့ယောဂီများအခုအိုဘေးလည်းမကြုံသေးဘူးနာဘေးလည်းမကြုံသေးဘူးသိဘေးလည်းမကြုံသေးဘူးအိုဘေးဆိုပေမဲ့ကိုယ့်လက်ကိုယ်ချီကိုယ့်ဟာကိုယ်တည်နိုင်တယ်သွားနိုင်တယ်လမ်းနိုင်တယ်ဟုတ်တယ်မဟုတ်လားနာဘေးဆိုတာလည်းအိယာကိုဘုံဘုံမလဲသေးဘူးဒါပေမဲ့လို့လူခန္ဓာရပြီဆိုတဲ့ကောယောဂအိုကြီးပဲအကုန်လုံးကအနာယောဂကင်းတဲ့ပုဂ္ဂိုလ်ရှိရလား မရှိဘူးခန္ဓာရပြီဆိုတဲ့ကောယောဂါတို့ယောဂါကိုကြည့်တယ်ငါတယောက်တည်းမှယောဂါတွေခံစားနေရတယ်လို့မထင်နဲ့အကုန်လုံးဟာယောဂါပဲကြီးတယ်ပဲအဲတော့သို့တော့အိယာဘုံမှာဘုံဘုံလေးတဲ့ဘဝမျိုး မရောက်သေးဘူးဟုတ်တယ်မလားအဲ့ဒီလောက်ထိအောင်မနာသေးဘူးနောက်ဆုံးမိမိသိသေးနဲ့ရောကြုံပြီလားမကြုံသေးဘူးအဲ့ဒီတော့ဒီအိုဘင်းနာပြီးသိသေးမကြုံသေးခင်မှာမိမိဒီတရားလေးကို ညံ့ညံ့ညီကူအောင်အားထုတ်ထားဖို့မလိုအပ်ဘူးလားတရားရသွားခြင်းလည်းရမယ်မရခြင်းလည်းမရတရားရိပ်တာရောက်သူတိုင်းတရားရသွားတယ်ဆိုတာဘယ်သူမှအာမမခံနိုင်ဘူးတရားတော့အာမခံနိုင်ရလားမခံနိုင်ဘူးတချို့ကတရားရိပ်တာကပြန်လာတယ်ဆိုရင်ထူပါဘူးငကိုတိုင်းပါထူတာကောသူ့မှာတရားလေးနဲ့သူ့ကသူဆင်ញင်တတ်သွားတယ် တရားလေးနဲ့ဆင်ခြင်တတ်သွားတယ်ကိုတော့ကကိုယ့်ကိုတခုခုပြောလိုက်ရင်ချက်ချင်းကိုပြန်ပြီးမခံနိုင်ဘူးပြောတတ်တယ်အခုတရားအားထုတ်လာတဲ့အခါဩကဲပြောမှစီတော့ငါသိခံလိုက်မယ်သိခံစိတ်လေးမရှိဘူးလားသိခံနိုင်တဲ့တရားလေးသူရမသွားဘူးလားဒါတရားကြီးတာကပြန်သွားလို့ဒီတရားရသွားတာပဲလေထူးနေတာပဲတချို့ပုဂ္ဂိုလ်ကတရားကြီးတာကပြန်လာရင် तू ကအုတ်ခဲကြီးလိုနေသေးကြတာလားမသိပါဘူး တရားရိပ်တာကပြန်လာရင်ကြောက်တိုင်ကြောက်ခဲကြီးဖြစ်လာမယ်နဲ့ထင်သလားမသိပါဘူးဒါကြောင့်မို့တရားရိပ်တာကပြန်လာရင်တရားသဘောတွေတွေ့သွားတဲ့ပုဂ္ဂိုလ်လည်းမရှိနိုင်ဘူးလားတရားသဘောတွေမတွေ့သေးတဲ့ပုဂ္ဂိုလ်တော့မရှိနိုင်ဘူးလားသို့တော့တရားအားထုတ်နည်းလေးတော့ရမသွားဘူးလားဒီအားထုတ်နည်းလေးရသွားရင်ကိုယ့်ဟာကိုယ်သိရဖို့ဂရင်ညောင်ဆောင်ပေါ်တရားညောင်ဆောင်ပေါ်မှာဝေဒနာခံစားပြီးရောက်နေပြီဆိုရင်တော့ကိုအားထုတ်ခဲ့တဲ့တရားလေးနှလုံးသွင်းလို့မရဘူးလား အဲ့ဒါရိတ်တာလာတဲ့အမြတ်ပဲဒါကြောင့်လာကြမြန်မြန်အထုတ်ကြီးခွန်ကြီးတို့ပေးမယ်မြတ်စွာဘုရားကိုယ်တိုင်ကလည်းမင်းတို့ကိုငါဒီတရားတွေဝိမု ക്തി ဒုက္ခဆိုတဲ့ချမ်းသာတွေကိုငါဟောဒီရော့အင့်လို့မပေးနိုင်ဘူးကွာငါဘုရားဟာနီးပေးယုံရပဲအခါတာတော့အခါတာတော့တတ်ထာကတာငါဘုရားတို့ဟာမင်းတို့ကိုဒီတရားတွေဒီလိုအားထုတ်ရင်ဒီလိုစင်းရဲငြိမ့်မယ်ဆိုတဲ့ နီးပေးယုံမျှပဲပေးနိုင်တယ်။ဒါကြောင့်ဘုန်းကြီးတို့များကလည်းပဲမြတ်စွာဘုရားရဲ့တပည့်များပြီးပြီးသားတော်များပြီးပြီးဘုန်းကြီးတို့တရားတော်မှာများကိုနီးပေးလိုက်ရမှာ။ဘာပေးလိုက်ရမှာလဲ။အဲဒီလိုတရားလေးနဲ့နေရအောင်နီးပေးရင်မိမိခံစားရတဲ့အပူသောကရေသက်တာမလားမသက်တာဘူးလား။အများကြီးသက်တာသွားပြီ။အဲ့ဒါတရားရပါလား။ဘာဖြစ်သွားတာလဲ။ တရားတွေရဆိုသူတရားနဲ့နေတတ်သွားတာတရားလေးနှလုံးသွင်းပြီးတော့တကယ်ကို အပူဒဏ်တွေသားဘူးတွေသမီးဘူးတွေပစ္စည်းဘူးတွေလင်ဘူးတွေဇနီးဘူးတွေအဲ့ဒီအပူတွေအားလုံးကိုသူတရားလေးနဲ့သိခံပြီးတော့နေနိုင်သွားခံရှိတာကပြန်သွားတဲ့အကျိုးတရားအထုတ်ရတဲ့အကျိုးဟုတ်တယ်မလားဗျာဒါကြောင့်မို့ခွန်ကြီးတို့ယောဂီများအချိန်မနှောင်းခင်ရှိတာညံ့ညံ့လာဖို့မလိုဘူးလား နောက်ကြမှာဩရှင်မင်းဝန်ကြာတော့ဘတို့ကိုအမြဲတမ်းတတိပေးပြီးလက်ကမ်းကြိုပြီးတော့အမြဲတမ်းလာဖို့ဖိတ်ခေါ်နေတော့ငါငါအဲ့ဒီချိန်လုံးကရိတ်တာကိုသွားပြီးအာမထုတ်ခဲ့မိတာမှားလေခြင်းလို့နောင်မနောင်တတွေပူပါမှုတွေမဖြစ်ကြနဲ့ဟုတ်တယ်မို့လားမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲအာလုံတော်သူ့ရဲ့တတိသားသံဃာတွေတတိသားပုဂ္ဂိုလ်တွေကိုနောင်မနောင်တမရကြနဲ့တဲ့ သိခြင်းတရားတွေအိုနာသေးသေးတွေမကြုံတွေ့ခင်မှာမိမိတို့ဒီတရားကိုမြန်မြန်ကြီးအားထုတ်ကြဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာတတိပေးတော်မူခဲ့တယ်အဲ့ဒါလေးကိုခွန်ကြီးတို့တတိပေးကာထာလေးရွတ်ဆိုပြီးတော့တရားသိညာရအောင်နော်မာပမာရခဘိခဝေပစ္စာဝိပတိတာရိနောမာအဟောဝထအယံဝအမကံအနုတာဒနီ ဒေခဝေယံတော်များဥချင်းသားတို့မပမရထာတန်ရောစဉ်ဝိအစဉ်တွေ့၍မေလျော့ကမနေလိုက်ကြပါနှင့်မပမရထာတန်ရောစဉ်ဝိအစဉ်တွေ့၍မရှုမမဖဲမေလျော့ကမနေလိုက်ကြပါကုန်နှင့်တန်ရောစဉ်ဒီမဖြတ်နိုင်တဲ့အတွက်ကြောင့်တန်တန်ရောစဉ်သမီးတန်ရောစဉ် မြေတန်ရောစဉ်တွေဒီတန်ရောစဉ်တွေမဖြတ်နိုင်လို့တရားအားထုတ်ဖို့များမမိကြနေတဲ့မြတ်စွာဘုရားကဒေသံပဲ့၍ကြည်ရင်ကရာပင်၍မကျင့်နိုင် လောက်အချင်းရောက်မှနောက်ကလ၌ဝိပတိတာရီနောငယ်၍ခိုက်ကအပြုရရာကိုဗမာမသွင်းမပြုလျက်လေခြင်းဟုထံပြင်းသောနှလုံးမตายခြင်းတို့သည် အသက်ရွယ်ကြီးရင်တုန်းကအသက်ရွယ်ကြီးလာတဲ့အခါအာမထုံနိုင်တော့ငါငယ်ရွယ်တုန်းကဆရာကောင်းတမားကောင်းတွေနဲ့တွေ့လိုက်ရဲ့အမ်းနဲ့ငါဆရာတမားကောင်းနဲ့ကြုံတွေ့ရပါလျက်ကဲနဲ့ငါမှဒီတရားတွေအာမထုံလိုက်ရလေခြင်းလို့အဲ့ဒီကြမှာနောင်တပူပင်မှုတွေမဖြစ်နဲ့တဲ့မြတ်စွာဘုရားကဒေသတဲ့ရွယ်ကြည်ရင်စရံသိမ့်၍မကျင့်နိုင်လောက်အချိန်ရောက်မှ နောက်ကလနိုင် ဝိမတိတာရိနောငယ်၍ဂိုက်ကပြုရရာကိုပမမသွင်းမပြုလိုက်ရလေခြင်းဟုခံပြင်းသောနှလုံးမတန်ရာခြင်းတို့သည်မအဟောဝတာပူရှိန်သောကြွဒေါမနနှင့်သောကဖြာပြမဖြစ်ကြပါစေကုန်လေဘယံခောဤသို့ကြောင့်ကြဩဝါဒရေးတတိပေးခြင်းဒီကား အမကံရှိကြမစေအပူပွဲနှင့်မလွဲနိုင်သူများလိုဘူးကိုကြည်ဖြူတနာငါဖရာတို့ဤအနုသာရဏီအခွင့်ကာလဒုံကမကိုမလွန်ကြခင်အစတင်၍တောတင်ရှိကြီးအဆုံးအမပေးခြင်းဖြစ်ပါ၏တည်း